ဘာလို့ကဘာအေးစီဒီလဲဆင်းမိသားစုမှဆရာတော်အရှင်ကနကာဒီဝန်တာကသူ့အနည်းနဲ့မှဆင်းလာရတရားတော်ကိုဟောကြားတော်မူကြတော့နေရှင်ဒီလိုမြမတန်ကနေပြီးတော့အမှန်နဲ့ဟောကြားတဲ့တရားကတော့အတိအမြင်မှန်မှဆန်းနာရဆိုတဲ့တရားတော်ပါပဲဒီတိုင်းဟာအချင်းရဲ့လိုလေမရှိကြပါဘူးဆန်းနာဆိုတာလေရှိကြပါတယ် လူတိုင်းဆိုတာတဲ့တတ္တဝါတိုင်းလို့ဆိုရင်ပိုးပြီးမှန်ပါတယ်ဆိုတော့လေလူကုန်လူလောကဆိုတော့လူတွေပဲဥပ္ပေကြီးပြောရပါတယ်ဆန္ဒကိုရဖို့ကတော့ချင်းချင်းချင်းမှပဲရနိုင်ပါတယ်ဒါကြောင့်ဆန္ဒကိုလေရှိတဲ့လူဟာဆင်းရဲဒုက္ခမင်းအောင်အထောက်ရပါတယ်ဆင်းရဲငြိမ်းစေခြင်းဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုတတ်ရပါတယ်အကြောင်းကိုတတ်နိုင်လို့ အကြောင်းမဖြစ်တော့ရင်အကျိုးဆင်းရဲလည်းငြိမ့်တော့လာပါပဲဒီကအဲ့ဒီဆင်းရဲကိုဖြစ်ပေါ်ကြတဲ့အကြောင်းတရားတွေကိုသိဖို့လိုပါတယ်ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်လူကျင်တတ်နဲ့နှစ်သက်ဒေါသမှုလောဘစိတ်ဆိုးမှုမြင့်ထမှုဒေါသအမှန်တိုင်းမသိမှုမောဟကိုယ်ကိုယ်ကိုထင်ကြီးမှုမာနအလေးအမြင်မှားမှုဒိဋ္ဌိ ယုံကြည်ခြင်းအမှမယုံကြည်ပဲတဏှာဖြစ်နေမှုဝိသုကိစ္စအစရှိတဲ့ကိလေသာတရားစိုးတွေပါပဲဒီတရားစိုးတွေရှိနေလို့ဒါတတ္တဝါတွေဆင်းရဲဒုက္ခရောက်နေကြရတာပါပဲဒီကိလေသာတရားစိုးတွေများရင်များသလောက်ဆင်းရဲကြီးမှပါလေနည်းရင်နည်းသလောက်ဆင်းရဲနေပါသည်ချမ်းသာများပါတယ်ဒါကြောင့်ဒီတရားစိုးတွေကိုပင်နိုင်အောင်ကြိုးစားဖို့လိုပါတယ်နည်းနည်းပင်နိုင်ရင်နည်းနည်းချမ်းသာတယ်များများပင်နိုင် ပဲသူတို့ကိုပင်နိုင်ဖို့ကတော့ယုံနာအစုကိုသိတဲ့ဉာဏ်အမြင်ဖြောင်းမှမှပဲပင်နိုင်ပါလေယုံနာပေါင်းစုပေါ်မှာအတိအမြင်လွဲမှားနေမြဒီကိလေသာတွေကိုမပင်နိုင်ပါဘူးမပယ်နိုင်လေသမျှလည်းဆင်းရဲလူကင်းဆန္ဒခြင်းကိုမရနိုင်ပါဘူး။ဒါကြောင့်ဒီတရားစုတွေထဲမှာအတိအမြင်မှားတဲ့ဒိဋ္ဌိဟာဆင်းရဲကိုဖြစ်ပေါ်စေရမှာအခြေခံကြတဲ့ဗဒနာတရားလို့ဆိုနိုင်ပါတယ် ဒီဒိဋ္ဌိကလည်းအမှန်တိုင်းမသိတဲ့မောဟကိုအပေါ်ပြုလုပ်ထားပါတယ်အမှန်တိုင်းမသိလို့အသိမှအမြင်မှဖြစ်နေတဲ့အပေါ်မှာအခြေခံပြီးတော့လောဘဒေါသမာနအိတ်တမစ္စရိယအစရှိတဲ့တခြားကိလေသာတွေဖြစ်ပွားလာတော့ဖြစ်ပွားလာတော့တာပါပဲအဲဒီလိုတခြားတရားစိုးတွေတစ်ဆင့်တစ်ဆင့်ပွားများလေဆင်းရဲများလေပါပဲနည်းနည်းရှင်းပြမယ်ဆိုရင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့ စိတ်ခေါ်တဲ့နာဒီတရားနှစ်ခုပေါ်ပေါင်းစုနေတာကိုအချိန်မလမပြတ်ဖြစ်တဲ့နေတဲ့ယုတ်တရားနဲ့နံတရားအစုတက်တဲ့မျှပဲလို့ဉာဏ်ထဲမှာတက်ဝင်သိနေရင်တကယ်ဖြစ်နေရှိနေတဲ့အခြေအနေကို အဖြစ်အတိုင်းအရှိအတိုင်းသိတာမြင်တာဖြစ်လို့အသိမှန်လို့ဆိုရပါတယ်ဒီလိုမသိမမြင်ပဲပုဂ္ဂိုလ်တ attva ငါလို့ဖြစ်စေအသက်ဝိညာဉ်အတ္တလို့ဖြစ်စေသိမြင်နေတယ်ဆိုလို့ရှိရင်ဒါဟာအသိမှအမြင်မှမဟုတ်ပါဘူးအသိမှအမြင်မှပါပဲ ဒါလိုပဲတက္ကရာဒိဋ္ဌိတကယ်အရှိတရားပေါ်မှာမရှိတာကိုစိတ်ကူးနဲ့ပုံဖော်ပြီးမှားယွင်းစွာသိမြင်ယူဆမှုလို့ခေါ်ပါတယ်။အတ္တဒိဋ္ဌိပုဂ္ဂိုလ်တ attva မဟုတ်တဲ့တဘာဝတရားစုမျှကိုပုဂ္ဂိုလ်တ attva ငါလို့အသိအမြင်မှားနေမှုပါပဲ။အဲဒီလိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအနေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှအမြင်မှဖြစ်လာတော့ဒီပုဂ္ဂိုလ်တ attva ကချမ်းသာခြင်းကြီးပွားခြင်းလာတယ်၊ယာရုဂုဏ်သိမြင်မှခြင်းလာတယ်။ အဲဒီလိုစသည်ဖြင့်လူကျင်ရကျင်ဖြစ်ချင်တာတွေပေါ်လာတယ်ဒါတွေဟာလောဘကိလေသာတွေပါပဲသုံးတရားအစင်မပြေတာနဲ့တွေ့လာရင်ဒေါသဖြစ်လာတယ်ဒီငါကသူများတဲ့သားတွေထင်လာရင်မာနကြီးလာတယ်ကိုယ့်တဲ့သားတွေတွေ့ရင်မနာလိုတဲ့အိတ်သားတွေဖြစ်လာတယ်အဲဒီလိုစသည်ဖြင့်ပုဂ္ဂိုလ်တ attva ငါလို့ဆိုတဲ့အသိမှဝင်လိုက်တာနဲ့ဒီလောဘဒေါသမာနစတဲ့ကိလေသာတရားစုတွေကဝင်လာတော့တာပါပဲ။ ဒီတရားတွေဝင်လာရင် မချမ်းသာတော့ပါဘူးဆင်းရဲတော့တာပါပဲဒါကြောင့်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေထဲမှာဒီအသိဉာဏ်မှမှုတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဟာအခြေခံအကြောင်းပဲဆိုတာထင်ရှားပါတယ်ဒီတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိနဲ့အသိဉာဏ်မှားပုံကိုနည်းနည်းဆက်ပြောပါဦးမယ်ယုတ်ခန္ဓာအစုမှာပေါင်းစပ်ပါဝင်နေတဲ့အပူသဘောအေးသဘောကိုပူယုတ်အေးယုတ်မြပဲလို့အရှိအတိုင်းအမှန်တိုင်းမသိမမြင်နိုင်ကြတော့ပူတဲ့လူအေးတဲ့လူ ပူတဲ့ပုဂ္ဂိုလ်အေးတဲ့ပုဂ္ဂိုလ်ရှိတယ်လို့အသိမှားနေကြပါတယ်အမြင်မှားနေကြပါတယ်ငါပူတယ်ငါအေးတယ်လို့လည်းအသိမှားနေကြပါတယ်ထို့တူပဲခက်မှကျန်တဲ့နိညာချောမွေးတဲ့သဘောတောင်းကံတောင်းရင်လှုပ်ရှားရွေ့ရှားတဲ့သဘောယူစည်းဖွဲ့စည်းတိတ်တိပုတွေလုံးခဲတဲ့သဘောအစရှိတဲ့ရုပ်တဘာဝတွေကိုလည်းပဲတဘာဝတရားမျှတာပဲလို့မသိမမြင်နိုင်ကြတော့သူကကြမ်းတမ်းတယ်သူအသားရေးကကြမ်းတမ်းတယ် ငါကနူးညံ့တယ်ငါအသားရည်ကနူးညံ့တယ်စသဖြင့်ပုဂ္ဂိုလ်တ attva အနေနဲ့အတိမှန်နေကြတယ်သူငါအနေနဲ့အတိမှန်နေကြပါတယ်ပြီးတော့လိုချင်တတ်မဲ့စိတ်နှစ်သက်ချစ်ခင်စိတ်မုံဒီစိတ်စိတ်ဆိုးစိတ်တွန်းဆုပ်စိတ်အတက်စိတ်ဝမ်းနေစိတ်ဝမ်းသာစိတ်စတဲ့နန္တရားတွေကိုလည်းလူကျင်တတ်မဲ့စရာအာယုံစတွေကြောင့်အကြောင်းအားလျော်စွာဖြစ်ပေါ်လာပြီးတော့ ပျောက်ပျောက်သွားကြတဲ့သဘောတက်တက်မျှတာပဲလို့အမှန်တိုင်းမသိမမြင်ကြဘူးငါလိုချင်တယ်သူလိုချင်တယ်စသဖြင့်ပုဂ္ဂိုလ်တ attva အနေနဲ့ပဲအသိမှန်းနေကြတယ်နောက်ပြီးတော့တချို့ကယုတ်ခန္ဓာကိုတချို့ကနာမ်ခန္ဓာကိုအသက်ဝိညာဉ်လို့မှတ်ယူဆွဲလန်းကြပါတယ်တချို့ကတော့အသက်ဝိညာဉ်လေးဟာယုတ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးယုတ်နာမှတပါးတိချတရားအရာတခုအနေနဲ့တ attva ရဲ့တဏ္ဍာမှာမပြတ်မရှိပဲတည်ရှိနေတယ်လို့ဒီကဆွဲလန်းကြပါတယ်ခွန်ကြီးတို့ညာမလူမျိုးများကတော့ စိတ်ကိုပဲအသက်ဝိညာဉ်လိုက်ပြလို့ယူဆစွဲလန်းတတ်ကြတာများပါတယ်ဒီအသက်ဒီဝိညာဉ်ဟာမွေးဖွားလာကြတဲ့ကတေဒီအထိမပြတ်မစည်းပဲအမြဲတည်နေတယ်လို့ယူဆတတ်ကြပါတယ်အဲ့ဒီတချို့ယူဆထားကြတဲ့အသက်ဝိညာဉ်ဆိုတာဟာမြတ်စွာဘုရားက မရှိဘူးမဟုတ်ဘူးလို့ဟောကြားထားတဲ့အတ္တဆိုတာပါပဲအာတမလို့လည်းခေါ်ပါတယ်ဒါကြောင့်အသက်ဝိညာဉ်လက်ပြန်တဲ့အတ္တဟာသဘောအချင်းအတူတူပါပဲဒီအသက် ဝိညာဉ်အတ္တဆိုတာကိုအစွဲပြုပြီးတော့လေပုဂ္ဂိုလ်တ attva ငါသူတစ်ပါးဆိုတဲ့အတိမအမြင်မှဖြစ်ပေါ်လာပါတယ်။ရုပ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီရုပ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲ။စိတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီစိတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲ။ဒါတွေဟာတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအတိမအမြင်မှတွေကြီးပါပဲ။ဒီအသက်ဝိညာဉ်အတ္တဆိုတာကိုမပြတ်မစည်းပဲအမြဲတည်နေတဲ့ အမာလံသဘောအနေနဲ့ယူဆထားကြတော့ရုပ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်ရုပ်ကိုတည်ရန်ခိုင်မြဲတယ်လို့မှတ်ယူတော့ရတော့တာပါပဲစိတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်စိတ်ကိုတည်ရန်ခိုင်မြဲတယ်လို့မှတ်ယူကြတော့တာပါပဲဒါကြောင့်မယ်လူသေးလို့ယုတ်ခန္ဓာကြီးပြည့်စုံသွားတဲ့အခါအတ္တဝိညာဉ်လေးဟာယုတ်ခန္ဓာကြီးတွေကမပြတ်မစီးပဲထွက်ခွာသွားပြီးတော့တင်ရိုင်းမှဖြစ်စေဒေသူရဲ့အိမ်သားပတ်ဝန်းကျင်မှဖြစ်စေလှဲ့လေသွားလာနေတယ်လို့တချို့ယူဆကြတာပေါ့ တေရီရဲ့ဝိညာဉ်ဟာသူရှိနေကြောင်းသိရအောင် ကိုယ်တွင်ရင်လည်းပြတယ်အိမ်တကားကိုရင်လည်းလာခောက်တယ်အိမ်အောက်မှာဖြစ်စေအိမ်ထဲမှာဖြစ်စေခြေခံတစ်ချက်ချက်နဲ့သွားလာလှုပ်ရှားနေတဲ့စသဖြင့်လည်းယူဆဆွဲလန်းကြပြန်တယ်ဒါလိုပဲတရေတစေလို့ခေါ်သမုတ်ကြပြန်တယ်ကိုယ်ကိုရင်မှန်းပြီးရဲ့လေစွမ်းသူချင်းစားတဲ့ဒါနကုသိုလ်တွေကိုပြုလိုက်မှပဲဒီဝိညာဉ်ကလေးအတ္တလေးဟာတာရုခေါ်ပြီးတွေ့ရမယ်တဝဲလေလေလှဲ့လေနေရတဲ့ တရေတစီဘဝကလွတ်ကျွတ်သွားတယ်အဲ့ဒီလွတ်ကျွတ်သွားပြီးတော့မှပဲသူရောက်ထိုက်တဲ့နောက်ဘဝတစ်ခုကိုရောက်သွားရတယ်လို့အများအားဖြင့်ယူဆဆွလန်းရပါတယ်ဒီယူဆမျိုးကတော့ရောက်ထိုက်တဲ့ဘဝကိုမရောက်ရသေးဘူးญาကအန္တရာဘဝတစ်ခုရှိသေးတယ်လို့ယူဆတဲ့အယူမှားပါပဲဘုရားရှင်တော်မြတ်ဖရာရဲ့အဘိဓမ္မာဒေသနာတော်အရာကတော့စိတ္တိစိတ်ချုပ်ပြီးတဲ့နောက် နောက်တစ်ဘဝမှာပဋိသန္ဓေစိတ်ဖြစ်တာဟာတစ်စက္ကန့်တောင်မှမကြပါဘူးသို့တော်လည်းတေသူဟာသူ့ရဲ့အကုသိုလ်ကံကြောင့်တေစိတ်ချုပ်ပြပြီးရင်ချုပ်ပြပြီးခြင်းကြိတ်တာဘဝမှာရုပ်တင်နံတဲ့နဲ့စင်စင်ရဲ့ဘဝကိုချက်ချင်းရကောင်းရနေမှာဖြစ်တဲ့အတွက်သိဝရည်ရပြီးဆန်းသွကျင်းစားတဲ့ဒါနကုသိုလ်တွေပြုကြရပါတယ်ဒီလိုပြုတယ်ဆိုရင်တော့ဗုဒ္ဓဒေသနာတော်အရသဘာဝကျပါတယ် ကွယ်လွန်သူများပြိတ္တာဖြစ်ပြီးအစာအစာငမ်းမနေလို့ကိုရင်ပြပြီးလာတောင်းရကြောင်းလည်းပေတဝတ္ထုပါဠိတော်မှာလာပါတယ်အခုပြောခဲ့တဲ့အတိုင်းအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတ္တလေးဟာမပြတ်မစည်းပဲအမြဲတည်နေပြီးတဘောအတိတဘောအကူပြောင်းနေတယ်ဆိုတဲ့အယူအဆကိုသတ္တရဒိဋ္ဌိတည်မြဲအယူမှားလို့ခေါ်ပါတယ်တချို့ကြတော့လည်းရှင်းဘဝနောက်ဘဝဆိုတာကိုယုံကြည်မရှိကြပါဘူးဒီအသက်ဒီဝိညာဉ်ဒီပုဂ္ဂိုလ်ဟာ မသိမီအတွင်းမှာတည်ငြိနေပြီးသေတဲ့အခါမှာဘာမှမကြံတော့ပဲအသက်ဝိညာဉ်မှာပြည့်စုံသွားရတယ်။ဒါကြောင့်နောက်ဘဝတမန်ဘဝဆိုတာမရှိဘူး။ဒီဘဝတည်းနဲ့ပဲအတိအကျပြည့်စဲသွားတယ်လို့ယူဆကြပြန်ပါလေ။ဒီယူဆကိုတော့ဥစ္စေရဒိဋ္ဌိပြည့်စဲအယူမှလို့ခေါ်ပါတယ်။သန္တနာဒိဋ္ဌိကိုယုံကြည်လက်ခံရင်တမန်ဘဝချမ်းသာရေးကိုယူမှန်းပြီးမကောင်းမှုတွေကိုရှောင်နိုင်သလောက်ရှောင်မလိုက်နဲ့။ကောင်းမှုတွေကိုပြုနိုင်သလောက်ပြုပါလိမ့်မယ်။ဒါလည်း ဘဝချမ်းသာတွေကိုသာတောင်းတနေမှဖြစ်လို့ဝဆင်းရဲကလွတ်မြောက်ဖို့တော့မလွယ်ဘူးပါဘူးအရာရာကိုတင်ရနေတဲ့အမြင်နဲ့သာကြည့်မြင်နေမှဖြစ်လို့ယုံနာတွေရဲ့အနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်ဖို့ဒုက္ခတစ္ဆာကိုပိုင်ပိုင်ခြားခြားသိဖို့လည်းမဖြစ်နိုင်ပါဘူးဒုက္ခတစ္ဆာကိုမသိရင်သမုဒိယတစ္ဆာကိုမပယ်နိုင်တဲ့အတွက်နိရောဓတစ္ဆာဆင်းရဲခြင်းမှုကိုမရနိုင်ပါဘူးဒီတော့ဒီအတိမှအမြင်မှားကြောင့်ဆင်းရဲမြဲပဲဆင်းရဲနေတာပါပဲ။ ပုစေရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလွန်ဘဝမရှိဘူးလို့ယုံကြည်ထားတဲ့အတွက်ဒီဘဝမသိမီအတွင်းမှာမိမိအကျိုးရှိမယ်ကောင်းစားမယ်ဆိုတာကောင်းစားမယ်လို့ထင်နေဆိုရင်ကောင်းမှု မကောင်းမှုရွေးချယ်မနေတော့ပဲပြုကျင်ရာပြုတော့မှာပါပဲဒီလိုဆိုရင်မကောင်းမှုတွေကြီးတာအပြုများဖို့ရှိပါတယ်ဒီတော့ဥစ္စေရဒိဋ္ဌိအမြင်မှားကိုအခြေခံပြီးပြုမိတဲ့မကောင်းမှုတွေကြောင့်ရှောင်လွဲမရတဲ့ကြောင်းကျိုးနိယာမအရာ င်းရဲကြောတွေသာထက်ခါထက်ခါရနေမှာအမှန်ပါပဲချမ်းသာဖို့မရှိပါဘူးဒါကြောင့်အသိအမြင်မှားရင်ဆင်းရဲတယ်အသိအမြင်မှန်မှပဲချမ်းသာတယ်ဆိုတာဟာထင်ရှားပါတယ်အခုရှင်းပြခဲ့တာကိုသဘောပေါက်ရင်သတ္တရဒိဋ္ဌိဥစ္စရဒိဋ္ဌိအမြင်မှားနှမျိုးဟာအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအမြင်မှားပေါ်မှာအခြေခံတယ်ဆိုတာနားလည်နိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားကအကြောင်းရင်းအခြေခံဖြစ်တဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအမြင်မှားပြောက်ပြီးအမြင်မှားရောက်အောင်ရုပ်အစုနာအစုကိုဖြစ်ဆဲဖြစ်လိုက်မှာ သူသူဆိုင်ဆိုင်တတိနဲ့စောင့်ရှိဖို့အရေးကြီးတိုက်တွန်းဟောပြောတော်မူခဲ့တာပါပဲဒီလိုရှိရမှာရုပ်ထင်ရှားရင်ရုပ်ကိုရှိရပါတယ်နာမ်ထင်ရှားရင်နာမ်ကိုရှိရပါတယ်ဖြစ်နေတဲ့ရုပ်ဖြစ်နေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အခြေအနေတိုင်းသိအောင်ရှိရပါတယ်စိတ်ကတမျိုးတစ်ပုံကြံစီပြီးမရှိရပါဘူးအရှိကိုအရှိတန်းရှိတဲ့သဘောပါပဲဒါကြောင့်ရုပ်ခန္ဓာကိုယ်ကပူရာထင်ရှားရင်အဲ့ဒီအပူတေသောကိုပိုင်ပိုင်ခြားခြားသိအောင်ပူတယ်ပူတယ်လို့ထပ်ခါထပ်ခါရှု အေးထင်ရှားရင်အေးတယ်အေးတယ်လို့ထပ်ခါထပ်ခါရှုတောင်းနာတင်းနာလှုပ်ရှားတာရွေ့ရှားတာကြမ်းနာနာနုညံ့နာစတဲ့ရုပ်တွေထင်ရှားရင်လည်းပဲတောင်းနေတင်းနေစသဖြင့်ထပ်ခါထပ်ခါရှုရပါတယ်ထို့တူပဲပြန်ဝင်စိတ်စဉ်းစားစိတ်လိုခြင်းစိတ်စိတ်ဆိုးစိတ်စတဲ့စိတ်သဘောတွေကိုလည်းပြန်လည်နေစဉ်းစားတဲ့စသဖြင့်ရှုရပါတယ်အဲဒါလိုရှုတဲ့အခါအစာဥမှာတော့ပြန်လည်စိတ်ပြန်လည်တဲ့စိတ်တွေကိုပဲရှုရှုနေရတာကများပါတယ်ရုပ်ကိုရှုရတာကနည်းပါတယ်သို့တော်လည်း ရှုပါများလာတော့တဖြည်းဖြည်းအပြန့်နဲ့နည်းလာပြီးအရှုခံယုံနာအာယုံပေါ်မှာပဲစိတ်ဟာစုလိုက်ပြင်းရင်းလာပါတယ်ဒီအခါမှာနိဝရဏအငြိအကျေးတွေလုံးဝကင်းစင်သလောက်ဖြစ်နေလို့စိတ်အစဉ်ဟာအတော်ရစ်စင်ကျဲနေပါတယ်ဒါကိုပဲစိတ်တဝိတ္တုလို့ခေါ်ပါတယ်အဲ့ဒီစိတ်တဝိတ္တုဖြစ်ခြင်းကစပြီးယုံနာတို့ရဲ့ပင်ကိုယ်ရင်းသဘောသဘာဝလက္ခဏာကိုသိလာပါတယ်အဲ့ဒီအသိဟာကြာလေကြာလေသမာဓိအားကောင်းတဲ့လောက်ထင်ရှားပြတ်သားလာလေပါပဲဒီအခါမှာပုံမှုနဲ့ရှိတဲ့စိတ် အေးမှုနဲ့ရှုတဲ့စိတ်စသဖြင့်အရှုခံအာယုံနဲ့ရှုတိစိတ်အတွဲလိုက်အတွဲလိုက်သိနေပါတယ်အပူအေးသဘောနဲ့ရှုတဲ့စိတ်မျှတာရှိတာပဲစသဖြင့်အမှန်တိုင်းသိနေတဲ့အတွက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှလုံးဝမဖြစ်လာတော့ပါဘူးတက္ကဒိဋ္ဌိအတ္တဒိဋ္ဌိအတိမှအမြင်မှကင်းသွားပါတယ်ဒါကြောင့်ကိလေသာတွေငြိမ့်နေပြီးချမ်းသာနေတော့တာပါပဲဒီလိုနဲ့တိုးတက်ပြီးယူစာရှုမှတ်ဖန်များလာတဲ့အခါမှာအရှုခံယုံနာတို့ရဲ့ ပေါ်လာမှုကြောက်သွားမှုလေးတွေကိုလည်းမျက်စိနဲ့ကြည့်နေရတယ်လို့ရှင်းရှင်းလေးဉာဏ်နဲ့တွေ့နေရတော့မတည်ငြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောမရှိတဲ့သဘောတွေကဘာညာနဲ့ပြက်ပြက်ထင်ထင်သက်ဝင်တွေ့တည်ပြီးသဘောကျလာပါတယ်ဒီတော့တည်မြဲတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့ယုံကြည်ဆုံးဖြတ်နိုင်လာတဲ့အတွက်ဝိညာဉ်ကမပြတ်မစီးပဲနောက်ဘဝကိုကူးပြောင်းသွားတယ်ဆိုတဲ့အယူမှား ဝိညာဉ်လေးဟာမလွတ်မကျွတ်နိုင်သေးလို့တဝဲလည်းလည်းဖြစ်နေရတယ်ဆိုတဲ့အယူမှအဲ့ဒီသက္ကရာဒိဋ္ဌိတွေလည်းကျင့်စဉ်သွားပါတယ်ပြီးတော့ဝိညာဉ်ဟာမသိမီအတွင်းမှာမပြတ်မစည်းတည်ရှိနေပြီးသေတဲ့အခါမှာနောက်တစ်ဘဝမဆက်တော့ပဲပြတ်ဆဲပြည့်စည်သွားတယ်ဆိုတဲ့ဥစ္စေရဒိဋ္ဌိအယူမှလည်းကျင့်စဉ်သွားပါတယ်အဲ့ဒီလိုရုပ်တဘာဝနံတဘာဝတွေကိုအမှန်တိုင်းသိမြင်လာလို့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမအမြင်မှာ တည်မြဲအယူမှားအမြင်မှားပြတ်ဆဲအယူမှားအမြင်မှားတွေကင်းစင်သွားတော့အတိမ်မှားအမြင်မှားတွေကြောင့်ဖြစ်ပေါ်မဲ့ကိလေသာတွေလည်းဖြစ်ပေါ်မလာလို့ချမ်းသာနေပါတော့တယ်ဒီနည်းနဲ့ပဲဝိပဿနာအတိမှန်တမဒိဋ္ဌိတွေတစ်ဖြည်းဖြည်းရင့်တန်လာပြီးမဲအတိဖို့အတိအထိရရှိလာတော့ကိလေသာအမြင့်ပြတ်လို့ချမ်းသာမှုဒုက္ခဓာတ်ကိုရရှိလာတော့တာပါပဲတတ္တဝါမှန်တဲ့တရားတွေချမ်းမြေ့သာယာရှိပါစေ။